မက်ခင်ရေရေကြောမျောပြီပေါ့ရှုတယ်ဆိုရဲကသမ္မာတတိမက်ခင်မဖြစ်ဘူးလားရှုဖို့ရအာထုတ်ကြတဲ့ကသမ္မာသင်္ကသမ္မာဝါယာမမက်ခင်မဖြစ်ဘူးလားရှုတဲ့စိတ်လေးကအရှုကရုပ်ပေါ်နာမ်ပေါ်အစင်းပေါ်တည်နေတယ်ဆိုရဲကသမ္မာသမာဓိမက်ခင်မဖြစ်ဘူးလားအရှုခံစိတ်ပေါ်တည်တယ်ဆိုလို့ရှိရင်လည်းသမ္မာသမာဓိမက်ခင်မဖြစ်ဘူးလားအဲ့တော့အရှုခံရုပ်သဘောစိတ်သဘောကို ဩဒါဖြင့်မြင်စရာအဆင့်မဲ့ဒါဖြင့်မြင်တဲ့စိတ်ပဲဒါဖြင့်ရှုတဲ့စိတ်ပဲလို့များကွဲသိသွားပြီဆိုလို့ရှိရင်ကွဲသိတဲ့ပိုင်ပိုင်ခြားခြားသိတဲ့ဒီအသိဟာအသိမှန်လားအသိမှားလားတမ္မာဒိဋ္ဌိမဲ့ခင်မဟုတ်ပဲဘူးလားအဲ့ဒါအကြမ်းမင်းပြောလိုက်တာအဲ့တော့တမ္မာဒိဋ္ဌိမဲ့ခင်ကြော မျောပြီပေါ့တမ္မာဒိဋ္ဌိမဲ့ခင်ရေကြောမျောပြီဆိုကြတဲ့ဒီဘက်ကန်းကတ်သေးလားဟိုဘက်ကန်းမကတ်သေးလားဘယ်ရောက်သွားမလဲ နိဗ္ဗာန်တည်းဟူသော သမုဒ္ဒရာရောက်မယ်တဲ့အဲ့ဒါကံမကတ်တဲ့နည်းမရှုရင်ကတ်မယ်ရှုရင်မကတ်ဘူးမရှုလို့ကံကတ်လို့ကံမောတင်နေရင်သမုဒ္ဒရာစီမရောက်ဘူးရှုလို့ကံမကတ်ပဲသမ္မာဒိဋ္ဌိမဲ့ခင်ရေရင်ကြောမျောရင်သမုဒ္ဒရာစီရောက်မယ်ဟုတ်ကဲ့လားဒါကြောင့်မြင်လင်းမြင်ခြင်းလည်းငင်းမှတ်လင်းမြင် မြင်ယုံတင်ရပညာမထင်မြင်လင်းမြင်ခြင်းလည်းငင်းမှတ်လင်မြင်ယုံတင်ရပညာမထင်ယုံနံကွဲလျက်ဖြစ်ပြသိမြင်ယုံနံကွဲလျက်ဖြစ် အနိစ္စဒုက္ခသဘောထင်အနိစ္စဒုက္ခသဘောထင်သို့စိတ်ဖြစ်ုံမျှရင်ရပ်သွားတယ်မြင်ပြီးပြောက်မြင်ပြီးပြောက်မြင်ပြီးပြောက် မြင်စိတ်ဖြစ်ုံနဲ့ရသွားတဲ့တိုးပြီးတော့ပုံသဏ္ဍာန်ကိုမတွေ့ရတော့ခွေးပညာနွားပညာလူပညာမိန်းမပညာယောက်ယောက်ျားပညာထင်လာသေးလားမထင်တော့ဘူးပုံသဏ္ဍာန်မတွေ့ရတော့ဒီတော့ပုံသဏ္ဍာန်တောင်တွေ့ရမတွေ့ရတော့ဘူးဆိုတော့အသေးစိတ်ကကောမြင်ရပါမလားဟာအသားကဖြူလိုက်တာအသားကမဲလိုက်တာသပင်ကလှလိုက်တာသွားကလှလိုက်တာစသည်ရှိအောင်မလား မရှိတော့ဘူးဒီလိုဆိုလို့ရှိရင်ပညာတောင်မထင်တော့ဘူးဆိုတော့ရှေ့ဆက်ပြီးရှုရင်ဆက်ကဆက်ကရှုနေရင်ခုနပြောသလိုမြင်ရတဲ့အရာရဲ့အဆင်းပေါ့မြင်ရတဲ့အရာရဲ့မြင်တဲ့စိတ်ရဲ့ရှုတဲ့စိတ်ရဲ့ဟောကွဲမသိဘူးလားဒီတဲ့ပုံပြီးကွဲကြသည်ရဲ့မြင်အောင်လုပ်ပေးတဲ့မျက်စိရဲ့တကယ်တော့ မြင်တယ်မြင်တယ်ရှုတဲ့အခါမှာတော်တော်ကြီးရှုနိုင်မှပဲမျက်စိကိုတရိရတယ်မျက်စိကြောင့်မြင်တာပဲမြင်တာကစိတ်ပဲဟိုမြင်ရတဲ့အရာကအဆင်းပဲဆိုတာကြာမှသိတယ်သို့တော်လည်း မြင်နေမြင်နေရှုတဲ့အခါမှာတော့တော်တော်လေးကြအောင် ရှုမိလို့ရှိရင်ကောကချာချာသိတာကဒီသုံးခုကတော့ကောကချာချာသိတယ်မြင်ရတဲ့အရာအဆင်းရဲ့ မြင်တဲ့စိတ်ရယ်မြင်စိတ်ကိုမြင်တယ်လို့ရှုတဲ့စိတ်ရယ်ဒီသုံးခုကတော့ကွဲသိတယ်သေသေးချာချာရှုကြည့်မြင်တယ်မြင်တယ်မြင်တယ်မြင်တယ်မြင်တယ်မြင်တယ်မြင်တယ်ရှုကြည့်ရှုလို့ချင်းမြင်ရတဲ့အဆင့်ကတခြားအဆင့်ကိုမြင်လိုက်တဲ့စိတ်ကမြင်တဲ့စိတ်ကတခြားမြင်တဲ့စိတ်ကိုမြင်တယ်လို့ရှုလိုက်တာကတခြားမြင်တယ်လို့ရှုတာဟာမျက်စိကိုလည်းရှုတာမဟုတ်ဘူးအဆင့်ကိုလည်းရှုတာမဟုတ်ဘူးဘာရှုတာလဲဆိုတော့မြင်စိတ်ကိုရှုတာမြင်စိတ်ကိုရှုတာအဲ့တော့ အဲ့ဒီအခါမှာသုံးခု꿰ပြီးတော့သေးသေးချာချာရှင်းရှင်းလင်းလင်းသိလာတယ်မြင်စရာရဲ့မြင်ရတဲ့မြင်တဲ့စိတ်ရဲ့မြင်စိတ်ကိုရှုတဲ့စိတ်ရဲ့အဲ့ဒီစိတ်သုံးမျိုး꿰꿰ချာချာသိလာတဲ့အခါကျတော့အဲ့ဒါလိုများအခုဖြစ်နေတာဖြင့်မြင်ရတာရဲ့မြင်တဲ့စိတ်ရဲ့ရှုတဲ့စိတ်ရဲ့ဒါပဲရှိတာပဲလို့အဲ့ဒါလို့သိနေတဲ့ယောဂီရဲ့စိတ်ထဲမှာ ငါမြင်တယ်လို့ရှိအောင်မလားမြင်တဲ့ငါဆိုတာကရှိအောင်မလားမျက်စိကမြင်တယ်ဆိုတာကရှိအောင်မလားသူလက်တွေ့တွေ့နေတာကစိတ်ကမြင်နေတာတွေ့နေတာမလားအဲ့ဒီတော့သူ့ရဲ့စိတ်ထဲမှာပုဂ္ဂိုလ်တ attva ကမြင်တယ်လို့ဆိုတာမရှိတော့ပုဂ္ဂိုလ်တ attva ဆိုတဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအဲ့ဒီအချိန်မှာပြုတ်မသွားဘူးလားအဲ့ဒါကြောင့်ဘာကြောင့်ပြုတ်တယ်လဲဆိုတော့မြင်ရတဲ့အစင်းဆိုတဲ့ယုတ် မြင်စိတ်ဆိုတဲ့နာရှုစိတ်ဆိုတဲ့နာဒီသုံးခုကွဲသီးလို့မဟုတ်လားဒါကြောင့်အဲဒါလို့အတ္တဒိဋ္ဌိတက္ကဒိဋ္ဌိဆိုတာဒါပြုတ်သွားတာဒါရမဆိုတော့တိုးပြီးရှုနိုင်လို့သူကလည်းပဲမူလရဲကရှုတဲ့အလေးကျင်လည်းရှိတယ်တမာရိအားကလည်းကောင်းနေတယ်ဆိုလို့ရှိရင်တော့မြင်ရတဲ့အရာဖြုတ်ခနဲပေါ်လာဖြုတ်ခနဲပြောက်ဖြုတ်ခနဲပေါ်လာဖြုတ်ခနဲပြောက်ဟောဒါသိတယ်ထို့အတူပဲ မြင်တဲ့စိတ်ကလည်းဖြုတ်ခနဲ့ပေါက်လာဖြုတ်ခနဲ့ပြောက်ဖြုတ်ခနဲ့ပေါက်လာဖြုတ်ခနဲ့ပြောက်အခုတော့ပြောနေရတာကကြာသေးတယ်တကယ်ယောဂီတွေ့လာပြီဆိုတော့ဖြုတ်ဖြုတ်ဖြုတ်ဖြုတ်ဖြုတ်လို့အဲ့လိုသူ့ဟာသူ့ဟာနဲ့သူပျောက်ပျောက်ပျောက်ပျောက်သွားတာအမှန်ထင်ထင်ရှားရှားတွေ့ရထို့အတူပဲရှုတဲ့စိတ်ရဲ့ပျောက်ပျောက်သွားတဲ့သဘောလည်းသိရတယ်အဲ့ဒါလိုသိလာရပြီဆိုတဲ့အခါကျတော့မြင်ရတဲ့အစင်းကမြဲနေတာလားမြင်စိတ်ကမြဲနေတာလားရှုစိတ်ကမြဲနေတာလား ရှုစိတ်ကဒီလိုဆိုရင်ရှုစိတ်ဟာတည်မြဲနေတဲ့အတ္တပုဂ္ဂိုလ်တ attva လို့ခေါ်ရမှာပေါ့ဟမ်ရှုစိတ်ကမြဲတယ်ဆိုတော့ဆိုကြပါစို့အဲ့ဒီမြင်စရာအစင်ပြောက်သွားပြီဆိုတော့နောက်ကျောကရားလာတယ်ရားလာတော့ဘာရှုဒါဖြင့်ခုနမြင်စရာအစင်ကိုရှုနေတဲ့စိတ်ပဲရောက်သွားဟောဒါဖြင့်မြဲတယ်ဆို နောက်တအာယုံရှုလိုက်ရတဲ့အခါကျတော့အရင်အာယုံရှုတဲ့စိတ်ပျောက်သွားတယ်ဆိုတာမထင်ရှားဘူးလားထင်ရှားတော့မြဲတာသိသလားမမြဲတာမသိအဲ့ဒါမမြဲတာသိရင်မမြဲတာတွေလှင်းလှင်းမြန်မြန်ကြီးဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မမြဲတာတွေသိလာတော့ဩဒါတွေဟာမကောင်းတဲ့ဟာတွေပဲလို့ဆင်းရဲတာသိလာတယ်တဲ့ယဒနိစ္စံတန်ဒုက္ခယံအကျင့်တရားတွေအနိစ္စံဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားလို့မတည်မြဲ တန်ဖြစ်ပြီးနောက်ပျောက်သွားလို့မတည်မြဲတဲ့ထိုသဘောစီဒုက္ခမကောင်းဘူးဆင်းရဲတာပဲတဲ့ချက်ချင်းပြက်ချက်ချင်းပြက်ချက်ချင်းပြက်ချက်ချင်းပြက်ဒါမကောင်းဘူးလို့သိလာတယ်ဒီတော့အဲ့ဒါလို့သိတဲ့အပြင် အနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်လေသည်တဲ့မမြဲတာမြင်ပြီဆိုလို့ရှိရင်သူကမကောင်းဘူးဆင်းရဲတယ်ဆိုတာမြင်လာတယ်ဒီလိုဆိုလို့ရှိရင်တည်မြဲနေတဲ့ပုဂ္ဂိုလ်တ attva ရှိတယ်ဆိုတော့အယူအဆ အဲ့ဒီအချိန်ရှိပါမလားပုဂ္ဂိုလ်တ attva လို့ယူဆတယ်ဆိုတာတည်မြဲနေလို့သာပုဂ္ဂိုလ်တ attva လို့ယူဆတာမဟုတ်လားတည်မြဲတယ်လို့မယူဆဘူးဆိုရင်ပုဂ္ဂိုလ်တ attva အယူဆရှိမလားမရှိဘူးဟောဖြစ်ပြီးပြက်နေတယ်စိတ်အစဉ်ရုပ်အစဉ်ပဲဟုတ်ကဲ့လားအဲ့ဒါလို့သိလာပြီဆိုတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတ္တရှိအောင်မလားဟော အနတ္တသဘောဉာဏ်ထဲမှာသက်ဝင်မလာဘူးလားဒါကြောင့်မလို့အနိစ္စဒုက္ခသဘောထင် အနတ္တမပါဘူးဘာကြောင့်လဲအနိစ္စနဲ့ဒုက္ခမှမြင်ပြီဆိုလို့ရှိရင်အနတ္တသဘောကလည်းမြင်လာလို့အနတ္တသဘောကလည်းမြင်အနိစ္စမြင်ရင်လည်းအနတ္တမြင်တယ်ဒုက္ခမြင်ရင်လည်းအနတ္တမြင်တယ်မြတ်စွာဘုရားဟောတဲ့အနတ္တလက္ခဏာသုံးပါအဲ့ဒီနှစ်ချက်ပဲမိတ်တယ်အနိစ္စမြင်ခြင်းကြောင့်ဒုက္ခအနတ္တမြင်တာတစ်ချက်ဒုက္ခမြင်ခြင်းကြောင့်အနတ္တမြင်တာတစ်ချက်အဲ့ဒီနှစ်ချက်မှန်လဲမှန်တယ်ယောဂီအတွေ့မှလည်းဒီတိုင်းပဲတွေ့တယ်ဒါကြောင့် မြင်ရင်မြင်ခြင်းလည်းငင်းမှလည်းမြင်ယုံနေရပညာမထင်ယုတ်နံကွဲလျက်ဖြစ်ပြက်သိမြင်အနိစ္စဒုက္ခသဘောထင်ဟုတ်ကဲ့လားသဘောပေါက်လားဆိုမြင်ရင်မြင်ခြင်း တသဘောတည်းပဲနောက်ဆောင်ဘုတ်တစ်ခုနောက်ကြမှာရှင်းပြမယ်အခုဖတ်ကြည့်လည်းပဲသဘောတော့နည်းနည်းတော့ပေါက်တယ်နိဗ္ဗာန်နှင့်နီးဘုံဆိုတာတွေ့လားလိုက်မစုံနဲ့ဘုန်းကြီးရွတ်မယ်အဲ့ဒါကို နောက်ကအဓိပ္ပာယ်စဉ်းစားကြည့်အစင်းမြင်းကအမှတ်ရရာဂကင်းတော်သည်အမှတ်ရဆိုတာရှုတာပြောတာအစင်းမြင်းကရှုမှတ်ကရာဂကင်းတော်သည် အမှတ်ရဆိုတာဒါမာစီဆရာတော်ဘုရားရေးတဲ့ဆောင်ပုဒ်ဒါကြောင့်ဘုန်းကြီးကမပြင်းရင်လို့အစင်းမြင်က ရှုမှတ်ကရာဂကင်းတော့သည်အဲ့လိုဆိုလို့ရှိရင်ပို့ထင်ရှားတယ်အစင်းမြင်ကအမှတ်ရရာဂကင်းတော့သည်မတတ်မဲ့ဖဲခံစားမြဲစိတ်แท้မသိမ့်ပြီတတ်မဲ့တဲ့စိတ်ဖြစ်ပါဦးမလားရှုတာကိုရှုတဲ့အခါကျတော့ပုံသဏ္ဍာန်ပညာပုံသဏ္ဍာန်ပညာလည်းမပေါ်ဘူးအသေးစိတ်လည်းမပေါ်ဘူးဆိုတော့ ဆွဲလန်းတတ်မဲ့တဲ့ရာဂဖြစ်အောင်မလားမဖြစ်တော့ဘူးအဲ့တော့မတတ်မဲ့ဘူးပေါ့သို့တော့ခံစားတဲ့သဘောလေးကတော့မရှိဘူးလားဆိုတာစိတ်ဖြစ်ရင်ခံစားတဲ့သဘောကတော့ရှိတာပဲခံစားတဲ့သဘောအာသေးတာအာကြီးတာပဲခွာခြားတယ်ခံစားတဲ့သဘော အာကြီးရင်တော့တစုံတရာနောက်ထပ်ဆက်ပြီးကိလေသာဖြစ်ပြီးခံစားတဲ့သဘောအာသေးရင်ဘာမှမဖြစ်တော့ဒါကြောင့်မလို့ဒီမှာတတ်တော့မတတ်မဲ့ဘူးသို့တော့ခံစားစိတ်ကတော့ရှိတယ်ခံစားစိတ်ရှိပေမဲ့လို့ဒီအစင်းရဲ့ ပုံတရံပညာကိုရောအစင်းရဲ့အသေးစိတ်သဘောကိုရောစိတ်ထဲမှာရှိနေလားမရှိဘူးအဲ့ဒါပြောတာစိတ်ထဲမသိမ့်ပြီဆိုတာစိတ်ထဲမှာဒီအစင်းနဲ့ပတ်သက်လို့ကောင်းတယ်မကောင်းတယ်ဘာမှမရှိဘူးမြင်လိုက်ပြီးပျောက်သွားပြီမြင်လိုက်ပြီးပျောက်သွားပြီမြင်လိုက်ပြီးပျောက်သွားပြီဒါပဲဒါကိုပဲဒိဋ္ဌိဒိဋ္ဌမတ္တံသူတေသူတ္တမတ္တံမုဒိမုဒ္ဒမတ္တံလို့မြတ်စွာဘုရားဟောတာမတ္တမဲ့ဖယ်ခံစားမြဲစိတ်ထဲမသိမ့်ပြီ မှတ်သိလျက်ပင်မြင်လဲမြင်ထုတ်ပြင်ခံစားသည်ရှုနေတာပဲမြင်တယ်မြင်တယ်မြင်တယ်နဲ့ရှုနေတာပဲရှုလဲရှုတယ်မြင်ကောမမြင်ဘူးပါမြင်နေတာပဲအဲ့မြင်စိတ်ဖြစ်နေသမျှလဲခံစားမှုလေးကနည်းနည်းပါမနေဘူးလားပါနေတယ်မှတ်သိလျက်ပင်မြင်လဲမြင်ထုတ်ပြင်ခံစားသည်သို့ပါတော်လဲဝဆင်းရဲ့ကုံမြဲကုံခန်းသည် ရှုနေတယ်မြင်နေတယ်ခံစားမှုလည်းနည်းနည်းဖြစ်နေတယ်ဒါပေမဲ့ပုံသဏ္ဍာန်ပညာကိုလည်းမသိအသေးစိတ်ကိုလည်းမသိတဲ့အခါကျတော့လောဘဒေါသကိလေသာဖြစ်သလားမဖြစ်တော့အဲ့ဒီအစင်းနဲ့ပတ်သက်လို့ဝဆင်းရဲရှိပါဦးမလားမရှိတော့ဝဆင်းရဲဒီမှာရပ်သွားပြီဒီမြင်ရတဲ့အခုအစင်းနဲ့ပတ်သက်လို့ကတော့မဖြစ်တော့ဒီနေရာမှာဝဆင်းရဲရပ်သွားပြီတကယ်လို့သာမရှုရင်တော့ဒီအစင်းနဲ့ပတ်သက်လို့လည်းရှေ့သန္တရာသူရှေ့နိုင်တယ်အဲ့ဒါကိုလည်းနောက်ကြပြောရအောင် သို့ပါတော့လဲဝတ်ဆင်းရဲ့ကုံမြဲကုံခန်းသည်ဤနီးဖြင့်သာယောဂီမှမှတ်ခါကျင်ရသည်ဟောယောဂီဘာကြောင့်မှတ်ရတယ်ရှုရတယ်ဆိုတာသဘောပေါက်လားမြင်နေမြင်နေရှုကြားတယ်ကြားတယ်ရှုနာနေနာနေရှုစားတယ်စားတယ်ရှုချိုတယ်ရှုချင်တယ်ရှုအစရှိသည်တွေ့သမျှအာယုံအကုန်ရှုနေရတာဟာဝဆင်းရဲ့ကုံမို့ သို့ပါသောလည်းဝဆင်းရဲ့ကုံမြဲကုံခန်းသည်ဤနည်းဖြင့်သာယောဂီမှမှတ်ခါကျင့်ရသည် မြင်တိုင်းရှုမှဆင်းရဲတနေကနိဗ္ဗာန်ပြီမကောင်းဘူးလားတိတ်ကောင်းတာပါဠိမြတ်စွာဘုရားဟောတဲ့ပါဠိကိုဘာသာပြန်ပြီးတော့စီးထားတာခုနကလည်းဒီတိုင်းပဲကဲဆိုအစင်းမြင်ကအစင်းမြင်ကအနိုင်ရာဘာသာပင်တော်သည် ဒီဘကံကသေးလားဟိုဘကံရော ဘယ်ရောက်သွားပြီတော့သမုဒ္ဒရာရောက်သွားပြီဟုတ်ကဲ့လားတကယ်လို့များမရှုမှတ်မိရင်အခဏဥပမာပဲပြန်ကြည့်ပေါ့ခွေးလေးမြင်လို့မရှုမှတ်ဘူးဆိုလို့ရှိရင်ပုံသဏ္ဍာန်ပညာအကြမ်းမြင်ပုံသဏ္ဍာန်ပညာပစံပထမဆုံးပေါ်လာတယ်ခြေတော်နဲ့ခြေတော်လေးကြောင်းကောင်းတလုံးနှရွက်အမိအဲ့ဒီပုံသဏ္ဍာန်ပညာပေါ်လာတယ် ဩန္တရာပညာပေါ်လာတဲ့ကနောက်ကနာမပညာပေါ်လာမယ်နာမဆိုတာနာမည်ခွေးဆိုတဲ့နာမည်နွားဆိုတဲ့နာမည်လူဆိုတဲ့နာမည်ကြောင်းဆိုတဲ့နာမည်နာယီဆိုတဲ့နာမည်အဲ့ဒီနာမည်တွေဩဒါခွေးပဲလို့သိပြီဒါအကြံမြင်ပုံသဏ္ဍာန်ပညာပေါ်လာလို့ကိုကမရှိဘူးမရှိတော့ပိုးပိုးပို့ပြီးတော့အဲ့ဒီမြင်ရတဲ့အစဉ်ခွေးကိုပိုးပြီးသိလာတယ်ဒီလားအမလေးခွေးလေးကဝါလိုက်တာဟဲ့ အမွေးလေးတွေကလည်းဖြူးနာပဲရှင်နေရကလေးကကုတ်ကုတ်ကလေးအမီးလေးကဖော်ပါလိမ့်မလေးငါရရင်ကောက်မှာပဲဟောဘာဖြစ်သွားလဲအသေးစိတ်အသေးပုံသဏ္ဍာန်ရဲ့အသေးစိတ်သဘောတွေပါစိတ်ထက်သက်ဝင်လာတော့လောဘဖြစ်ကြရောဟုတ်ကဲ့လားဒေါသဖြစ်မယ်ဆိုလို့ရှိရင်လည်းဒေါသဖြစ်เสียဆိုလို့ရှိရင်လည်းဒေါသဖြစ်မယ်အဲ့ဒါပထမဘာကြောင့်လဲဆိုမရှုမှတ်တဲ့အတွက်ခွေးပညာထင်လာတယ် မရှုမှတ်တဲ့အတွက်ခွေးပညာထင်လဲခွေးပညာထင်လာတဲ့အတွက်မလေးလှလိုက်တာခံစားတာအဲ့ဒါဒုက္ခဝေဒနာခေါ်တယ်မလေးလှလိုက်တာခံစားတာအဲ့ဒီနောက်ကဘာလဲမလေးငါရရင်ကောင်းမှာပဲတတ်မေတ္တာအခုနတုန်းကဆိုရလေခံစားမှုကြောင့်တတ်မဲ့မှုဖြစ်သည်တတ်မဲ့မှုကြောင့်စွဲလမ်းမှုဖြစ်သည် မဆိုးဘူးလား ဘယ်တော့ကလဲဒါဖြင့်အဲ့ဒီခံစားမှုတော့ဘာလို့ဖြစ်တာကောင်းလိုက်တာလှလိုက်တာဆိုတဲ့ခံစားမှုဘာလို့ဖြစ်တယ်မရှုမှတ်လို့ဖြစ်တာဟုတ်ကဲ့လားသို့တော့ရှုမှတ်တာမရှုမှတ်တာကိုအသာဖယ်ထားမယ်ဆိုလို့ရှိရင်ခံစားမှုရဲ့အကြောင်းရှိမှာပေါ့မျက်စိနဲ့မြင်စရာအစဉ်တွေ့ဆုံမှုမဟုတ်လားဟုတ်ကဲ့လား မျက်စိနဲ့ဟိုမြင်ရတဲ့ခွေးဆိုတဲ့အဆင်သွားပြီးတွေ့ဆုံလိုက်လို့မဟုတ်လားမျက်စိကနေရင်ဆုံမမလားမဆုံရင်မြင်မမလားမမြင်ဘူးဆိုလို့ရှိရင်လှလိုက်တာလို့ခံစားမှုဖြစ်မလားမဖြစ်ရင်ငါလိုချင်လိုက်တာဆိုတော့တတ်မဲ့မှုရှိမလားမရှိဘူးအခုတော့မျက်စိနဲ့အဲ့ဒီမြင်ရတဲ့အဆင်နဲ့သွားပြီးတော့တွေ့ဆုံမိလိုက်တယ်တိုက်ဆိုင်မိလိုက်တယ်အဲ့ဒါကို contact လို့ခေါ်တယ်အင်္ဂလိပ်လို contact ဆိုတာသွားပြီးတွေးမိတာအဲ့ဒါဖတ်တာဘောပါဠိလိုတွေးဆုံမိတာဒီတော့အဲ့ဒါလိုမျက်စိနဲ့အစဉ်ဘာကြောင့်တွေးဆုံမိသလဲအကြောင်းကဩလွယ်လွယ်လေးမျက်စိနဲ့အစဉ်ရှိလို့ပေါ့မဟုတ်ဘူးလားကဲမျက်စိမရှိဘဲနဲ့ဆုံမမလားအစဉ်မရှိနဲ့ရောဆုံမမလားတခါအစဉ်နေရှိနေပေမဲ့လည်းပဲမျက်စိမရှိရင်ဆုံမမလား မဆုံးဘူးအဲ့တော့ဘာကြောင့်ဆုံးတာတော့မျက်စိရှိလို့ဆုံးတာမဟုတ်လားဒါဖြင့်အဲ့ဒီမျက်စိကဘာလို့ရှိရတာတော့မျက်စိရှိလို့ဆုံးတယ်ဆိုတာကိုသလာယနာပစ္စယမျက်စိနာနာရှာကိုစိတ်ဟုသော အာယုံ6ပါးဟုသောအကြောင်းကြောင့်ဖတ်သော အာယုံနဲ့တွေ့ဆုံမှုဖြစ်ပေါ်သည်မျက်စိရှိတော့အဆင်းနဲ့တွေ့ဆုံမှုဖြစ်တယ်နားရှိတော့အသံနဲ့တွေ့ဆုံမှုဖြစ်တယ်နှာခေါင်းရှိတော့ အနတ်နဲ့တွေ့ဆုံမှုဖြစ်တယ်ရှားရှိတော့အရသာနဲ့တွေ့ဆုံမှုဖြစ်တယ်ကိုရှိတော့ထိတွေ့စရာနဲ့တွေ့ဆုံမှုဖြစ်တယ်စိတ်ရှိတော့ကြံတွေးစရာသဘောနဲ့တွေ့ဆုံမှုဖြစ်တယ်အဲ့တော့တွေ့ဆုံမှုဖတ်တာဘာကြောင့်ဖြစ်ရတယ်လဲဆိုမျက်စိနားနှာရှားကိုစိတ်ဆိုတဲ့အာယတနာ6ပါးကြောင့်ပေါ့မဟုတ်ဘူးလားဒါကြောင့်မလို့စောစောကရွတ်တဲ့ပဋိစ္စသမုပ္ပါမှာအာယတနာ6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှုဖြစ်သည် အာယုန်နှင့်တွေ့ဆုံမှုကြောင့်ခံစားမှုဖြစ်သည်ခံစားမှုကြောင့်ตายာတတ်မဲ့မှုဖြစ်သည်ตายာတတ်မဲ့မှုကြောင့်စွဲလမ်းမှုဖြစ်သည်ဟုတ်ကဲ့လားအဲ့ဒါဘာခေါ်လဲပဋိစ္စသမုပ္ပါဟုတ်ကဲ့လားရှင်းရှင်းလေးဒါဖြင့်အဲ့ဒီမျက်စိနာနာရှာကိုစိတ်ဆိုတဲ့အာရဏ6ပါးကဘာကြောင့်ဖြစ်လာရသလဲ အမိဝမ်းထဲမှာအဲ့ဒီအာယတနာတွေမဖြစ်မီကဆက်ခါဆက်ခါဖြစ်လာတဲ့နာနေရုပ်တွေကြောင့်နာဆိုတာစိတ်တွေမဟုတ်လားစိတ်စေတသိက်တွေရုပ်တွေဆိုတာအဲ့ဒီကဆက်ဆက်ဖြစ်လာတဲ့ရုပ်တွေနာရုပ်အဆက်ဆက်ကြောင့်အချိန်တန်တဲ့အခါကျတော့အာယတနာ6ပါးဖြစ်လာတယ်ကျန်ကအလိုရဆိုလို့ရှိရင်ဆက်ဆက်တတ္တာဟာမြောက်မှာမျက်စိနာနာရှာကိုစိတ်ဖြစ်လာတယ်အမိဝမ်းတွင်မှာ ထားကြပါစို့အဲ့ဒါတွေလျှောက်ပြီးကျဲသွားလိမ့်ဒီတော့အဲ့ဒီနံရုပ်အဆက်ဆက်စိတ်အဆက်ဆက်ရုပ်အဆက်ဆက်ကဘာကြောင့်ဖြစ်တယ်လဲပထမအဆုံးဖြစ်တဲ့ပဋိသန္ဓေစိတ်ဝိညာဉ်ကလေးကြောင့်မဟုတ်လားဓမ္မဝမှာအစအဆုံးဖြစ်တဲ့ပဋိသန္ဓေစိတ်ဝိညာဉ်ကလေးရဖြစ်တော့သူနဲ့အတူတူရုပ်တွေလည်းဖြစ်ရတယ်သူပြက်သွားတော့နောက်ကလည်းစိတ်တွေဆက်ခါဆက်ခါဖြစ်တယ်ရုပ်တွေလည်းဆက်ခါဆက်ခါဖြစ်တယ်ဒီလိုမဟုတ်လားအဲ့ဒါကိုပဲဝိညာဏပစ္စယ နာမရူပံစိတ်ဝိညာဉ်ကြောင့်နာယုတ်အဆက်ဆက်ဖြစ်သည်ဒါဖြင့်အဲ့ဒီစိတ်ဝိညာဉ်ကတော့ဘာကြောင့်ဖြစ်တာတော့ဘာတွေပြုလုပ်လို့တော့ဘယ်တော့ကလောက်တာတော့အရင်ဘဝကဟုတ်လားအရင်ဘဝကကောင်းမှုကုသိုလ်တွေလုပ်ခဲ့လိုက်တော့အဲ့ဒီကောင်းမှုကုသိုလ်အကြောင်းတရားကြောင့် ဒီဘဝမှာကောင်းတဲ့ဘဝအစဆုံးစိတ်ဝိညာဉ်ဖြစ်တယ်ဒီလိုမဟုတ်လားမကောင်းမှုအကုသိုလ်ပြစ်မိတော့ဒီဘဝမှာမကောင်းတဲ့ဆင်းရဲတဲ့ဘဝမှာအစဆုံးစိတ်ဝိညာဉ်ဖြစ်တယ်အဲ့ဒါကိုပဲသင်္ခါရပစ္စယဝိညာဏပြုလုပ်မှုကြောင့်စိတ်ဝိညာဉ်ဖြစ်သည်အဲ့ဒီပြုလုပ်တဲ့အထက်မှာဘဝသစ်လိုချင်တဲ့စိတ်ကလေးကောင်းတဲ့ဘဝလိုချင်တဲ့စိတ်ကလေးဒီစိတ်ကလေးပါတယ် အဲ့ဒီစိတ်ကဘဝတဏှာ gain ဘဝဖြစ်ပြီဆိုတဲ့အခါကျတော့ဆိုးတာလိုချင်သလားကောင်းတာလိုချင်အဲအဲ့ဒီလိုချင်စိတ်ကလေးကရှိလာတဲ့အခါကျတော့အဲ့ဒီလိုချင်စိတ်ကလေးနဲ့တွဲဖြစ်တဲ့ပြုလုပ်မှုကဘဝအသည့်ဖြစ်အောင် အကြောင်းအကျိုးကျေစုပြုပေးလိုက်တယ်ဒါကအဲ့ဒီပြုလုပ်တာဘာကြောင့်ပြုလုပ်သလဲမသိလို့ဘာမသိတာလဲလို့ဆိုတော့ ရုပ်အသစ်နာအသစ်ဖြစ်လို့ဘဝသစ်ဖြစ်ရင်တော့ဆင်းရဲဥပ္မာပဲဆိုတာကိုသေသေးချာချာမသိလို့မသိတော့အော်ငါဒီဘဝဆင်းရဲတယ်နောက်ဘဝများသူတို့လိုလေသိန်း၄50ရှိပြီလူချမ်းသာဖြစ်ရဟန်ကြမှသူတို့လိုပဲငါလှူမှာဟောအဲ့ထဲမှာဟိုဘဝမှာသိန်း50ရှိတဲ့လူချမ်းသာဖြစ်ခြင်းနဲ့စိတ်မပေါ်ဘူးလားတန်900တန်1000ဖြစ်ခြင်းနဲ့စိတ်လူချမ်းသာဖြစ်ခြင်းနဲ့စိတ်မပေါ်ဘူးလား အဲ့ဒီဖြစ်ခြင်းတဲ့စိတ်ကကိုင်းတလောက်တောင်ဖြစ်ခြင်းသွားဖြစ်ချီဆိုပြီးအဲတွန်းပေးလိုက်တော့ဟိုဘက်ဘဝမှာစိတ်ဝိညာဉ်လေးသွားဖြစ်ရဟုတ်ကဲ့လားအဲ့ဒီစိတ်ကလေးကဖြစ်ခြင်းစိတ်ကလေးကသူ့ရည်သက်သက်နဲ့ဖြစ်မလားအလုံးနဲ့တွဲမှ ဖြစ်တာမဟုတ်လားသင်္ခါရမသိလို့ပြုလုံးမိပြီပြုလုံးမိလို့စိတ်ဝိညာဉ်ဖြစ်သည် စိတ်ဝိညာဉ်ကြောင့်နာယုတ်ဆက်ဆက်ဖြစ်သည် နာယုတ်ဆက်ဆက်ကြောင့်အာယတနာ6ပါးဖြစ်သည်အာယတနာ6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှုဖြစ်သည် တွေ့ဆုံမှုကြောင့်ခံစားမှုကြောင့်ပါရတတ်မဲ့မှုကြောင့်အဲ့တော့အခုနခွေးလေးမြင်လိုက်တယ်မရှိဘူးမလေးလှလိုက်တာနော်ဖြူဖြူဖွေးဖွေးလေးဟာအမွေးလေးတွေကလည်းအရှင်းရွက်ကလေးကလည်းကုတ်ကုတ်နဲ့အဲ့ဒါငါရရင်ကောင်းမှာပဲတမက်တာဝေဒနာပစ္စယတဏ္ဏ ကောင်းလိုက်တာလှလိုက်တာဆိုတဲ့ခံစားမှုကြောင့်တာယာတတ်မဲ့မှုဖြစ်တဲ့ဒီတော့လိုချင်တဲ့စိတ်ကလိုချင်တယ်လိုချင်တယ်နှစ်သက်တယ်နှစ်သက်တယ်တာယာတယ်တာယာတယ်တတ်မဲ့တယ်တတ်မဲ့တယ်လို့မရှုရဲပိုးအားကောင်းလာမလားအားသိသွားမလားအားကောင်းလာပြီဆိုလို့ရှိတော့ကအိမ်ပြန်လည်းပဲဒီခွေးလေးစိတ်ထဲစွဲမနေဘူးမလေးညနေမြင်လဲရတာအဲ့ခွေးမျိုးလေးရကောင်းမှာကောင်းမှာစွဲနေတယ် အဲ့ဒီဆွဲလန်းတာဥပါဒံဆွဲလန်းတာဥပါဒံအဲ့တော့အဲ့ဒီဆွဲနေတဲ့ခွေးသူတနေ့နဲ့တစ်ခုတနည်းနည်းနဲ့ရအောင်လုပ်မယ်ရအောင်လုပ်ရင်အဲ့ဒါကာမဘဝဆွဲလန်းလို့ပြုလုပ်သည်ဟုတ်တယ်မဟုတ်လားအဲ့တော့အဲ့ဒီအလုတ်ကြောင့်မဲ့တခါနောက်ဘဝမှာတခါဘဝတွေဖြစ်ပြန်တယ်ဇာတိပစ္စယအဲ ဘဝပစ္စယဇာတိပြုလုပ်မှုကြောင့်ဘဝသည်ဖြစ်တယ်ဟုတ်တယ်မဟုတ်လားကဲဘဝသည်ဖြစ်ပြီးဥဝဲဆိုပြီးအမေဝန်းကမွေးလာပြီပြီးတော့ဘာဖြစ်မလားအိုးမဲဘောမိုးပါရမိုးရာများရှိမလားမအိုခြင်းပဲအိုလဲအိုရသည်ဤသုံးပေပြေး၍မလွတ်ပြီ ဟုတ်ကလားသို့မအိုခြင်းပဲအိုလဲအိုရသည်မအိုခြင်းပဲအိုလဲအိုရသည်နာခြင်းပဲနာလဲနာရသည်သိခြင်းပဲသိလဲသိရသည်ဒီလိုပဲသိသိသိသိနောက်နှစ်ခေါက် ဒီတော့ဘဝသစ်ဖြစ်ခြင်းကြောင့်အိုရသည်သေရသည်နာရသည်မဟုတ်သေရသည်တူတူတူပရိစ္ဆသမုပ္ပါဒံဆိုနာရာကဘယ်ထဲမှာပါသွားပြီလဲဆိုတော့ကိုယ်ဆင်းရဲထဲမှာပါသွားတယ်ဟုတ်ကဲ့လားဒုက္ခကိုယ်ဆင်းရဲဟာနာရာမပါဘူးလားအဲအဲ့ဒီထဲပါသွားပြီတော့ကိုယ်ဆင်းရဲရသည်စိတ်ဆင်းရဲရသည်စိတ်နှလုံးပြင်းစွာပူလောင်ပင်မညာရသည်ဟုတ်ကဲ့လား အဲ့တော့အဲ့ဒါလောက်ကြအောင်ဖြစ်လာပြီဆိုတော့သိချမ်းသာတယ်ဗောဟမ်ဟုတ်သလားဘာစုပုံနဲ့တော့ဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲတသက်ဖြစ်သောဘုဖြစ်ပေါ်လာသည်ဟောနောက်ဘဝသွားပြန်ပြီရှုမှတ်လို့လားမရှုမှတ်လို့လားအဲ့တော့ဝဆင်းရဲရှည်မသွားဘူးလား ရှည်သွားတယ်မရှုမှတ်လို့ရှုမှတ်ရင်တော့ဝဆင်းရဲဟာတိုးတယ်အဲ့တော့သဘောပေါက်ပြီလားကဲဒီနေ့ပဋိစ္စသမုပ္ပါမြန်မာပဋိစ္စသမုပ္ပါဆိုဆိုတာအဆိုခိုင်းတာသဘောပေါက်ပြီလားပေါက်တယ်နော်ကဲပေါက်ရင် ဆိုစမ်းမှာစာအုပ်မကြည့်နဲ့ ပြောကြတာကြားဦးမှာပေါ့အာပဋိစ္စသမုပ္ပါကသိခက်တာနားလည်ရသိခက်တာကြားဦးလားအခုဝိပဿနာနဲ့တွဲလိုက်တော့ခက်သေးလားဒါကြောင့်ဝိပဿနာအာမထုတ်သင့်ဘူးလားသိအာထုတ်သင့်တယ်ကိုတွေးအသိတွေများရှိလာပြီဆိုလို့ရှိရင်ဒီတဲ့ပိုးပြီးသဘောပေါက်တယ်ရှင်းနေတာပဲအကုန်လုံးရှုပ်တာတစ်ခုမှမရှိဘူးပြန်တစ်ခေါက်ဆိုပါမသိလို့ ဒီတော့ဒီမှာဆောင်ပုတ်လေမြင်လင်မြင်ချင်းရှုဆိုတာအဲ့ဒါဘုန်းကြီးရွတ်မယ်နော်နောက်ကလိုက်မရွတ်နဲ့သဘောကိုစဉ်းစားပါအဲ့ဒါထင်းကနေနေလိမ့်မယ်မြင်လင်မြင်ချင်းမှတ်ချင်းကင်းလင်မြင်ယုံမရပညာပေါ်ထင်သဘောပေါက်လားမြင်စိတ်ဖြစ်ုံများလေးရမနေတော့ဘူးပုံတရံပညာအသေးစိတ်ရောအကြံမြင်ရောအကုန်လုံးပေါ်လာပြီဟုတ်ကဲ့လား ခံစားတတ်မဲ့ဆွဲလျက်ဒီလင်ပြုပြန်ငါဘဝရှိမိပင်နားလဲသလားပြုပြန်ငါဘဝရှိမိပင်နားလဲသလား

နောက်ဆောင်ဘုတ်တစ်ခုကြည့်အတိဘယ်အတူတူပဲနိဗ္ဗာန်နဲ့ဝေးဖို့ဖြည်းဖြည်းလေးဖတ်ပြမနော်အစင်မြင်လင်းချစ်ဖွယ်ထင်းထိုးတွင်မိတ်လေသည်ဟောမြင်ရတဲ့အစင်ကို तू ရှုသလားမရှုလားမိတ်တယ်ဆိုတော့မရှုမိဘူးပေါ့မရှုမိတဲ့အတွက်မိတ်တော့ဒီအစင်ရဲ့ချစ်ဖွယ်သဘောကိုတွေးပြီးဆိုတဲ့က ပုံသဏ္ဍာန်အကြံမြင်ရောအသေးစားရောသူ့စိတ်ထဲဝင်သွားပြီဟုတ်တယ်မဟုတ်လားအစင်မြင်နှင်ချစ်ဖွယ်တင်းထိုးတွင်မိတ်လေသည်ตาယာတဆွဲခံစားမြဲစိတ်ထဲသိမ့်လျက်တည်လှလိုက်တာခံစားမှုဒါကြောင့်မလို့ตาယာတဲ့တတ်မဲ့တယ်နောက်ตาယာတတ်မဲ့မှုကကြီးလာတဲ့အခါကျတော့စိတ်ထဲမှာစွဲနေပြီဟုတ်တယ်မလား အဲ့ဒါစိတ်แท้သိမ့်လျက်ဒီဆိုတာဥပါဒံပြောတာမဟုတ်လားအစဉ်ဆိုင်ရာ ဝေဒနာများစွာပွားတော့သည်အဲ့ဒီအစဉ်နဲ့ပတ်သက်တဲ့ခံစားမှုတွေအများကြီးပွားသွားပြီတဲ့မလေးလှလိုက်တဲ့ခွေးလေးနော်လှလိုက်တဲ့ခွေးလေးငါမရလိုက်လေချင်းလူကတော့အိပ်ရပေါ်မှာပက်လက်လို့ပက်လက်လဲလို့ပက်လက်လှန်လို့အိပ်မလို့စိတ်ကတော့ဘယ်ရောက်နေခွေးစီရောက်နေတယ်အဲ့ဒါပြောတာအစဉ်ဆိုင်ရာဝေဒနာ များစွာပွားတော့သည်အဲ့ဒီခံစားမှုတွေပွားတာနဲ့ပဲလောဘလည်းစီကားလာတယ်ဒေါသလည်းပွားလာတယ်ဒေါသပွားတာက မရလို့ဟုတ်ကဲ့လားဘင်းနာအိတ်နေတဲ့ကိုရကထထောင်းနေတာပေါ့ဘာကြောင့်လဲဆိုတော့ဒီခွေးမြို့သူ့ဝယ်မပေးဘူးကိုမဟုတ်ဘူးလားအဲတခါလေထောင်းခံမှုစိတ်ကူးတာနော်လောဘစီကဒေါသပွားဗျာများစိတ်ပန်းသည် ဤနည်းဖြင့်ပဲမပြောင်းလဲဆင်းရဲရှာသူမြည်အဲ့ဒီအတိုင်းသာမရှုမှတ်ရတော့သူဒုက္ခတွေကြီးဆက်ခါဆက်ခါတွေ့မယ်ဒီဘဝလည်းတွေ့မယ်ဟိုဘက်ဘဝတွေဘဝတွေပဲဆက်ခါဆက်ခါတွေ့မယ်ဆင်းရဲကူသာရှာသူမှာဝေစွာ နိဗ္ဗာန်ပြီဟုတ်ကဲ့လားဝဆင်းရဲရှင်နေတော့နိဗ္ဗာန်ကနှီးသလားဝေးသလားနှီးပါဘူးခင်ဆိုအစင်းမြင်လင်း ဘက်ကန်းကတ်တာလားမကတ်တာလားဟိုဘက်ကန်းကတ်တာလားမကတ်တာလားကတ်တာမဟုတ်လားဟုတ်ကဲ့လားဒီတော့နောက်ပြောเสียအချက်ခုနှစ်ချက်ကြံသေးတယ်ဒီတရားဘယ်တော့ပြီးမလဲဟမ်ဟဲ့နဲ့ပြန်မပြီးတပည့်ခါပေါ့ဟုတ်လားတပည့်ခါပေါ့ ဒီတော့ဒီနေရာမှာဒီလောက်သဘောပေါက်လိုက်ပြီဆိုလို့ရှိရင်နောက်နောက်အချက်တွေကြဒီလောက်အကြာကြီးပြောဖို့လိုသေးလားမလိုတော့ဘူးသဘောအတူတူပဲနည်းနည်းနည်းနည်းပြောင်းပြီးတို့ကတို့ကပြောရုံနဲ့ကိစ္စပြီးတော့내ပြန်မှာတရားအပြီးသတ်ပါလိမ့်မယ်နော်ဒီကနေ့တော့ဒီလောက်နဲ့တော်ပြီဒါကြောင့်ဘုန်းကြီးတို့ပြိဿဟာမြင်ရင်မြင်တယ်မှတ်ကြားရကြားတယ်မှတ်နိုင်ရင်နိုင်တယ်မှတ်စားရင်စားတယ်ချိုးရင်ချိုးတယ်ချင်းရင်ချင်းတယ်မှတ် ထိရင်ထိတယ်မှကြံတွေးရင်ကြံတွေးတယ်မှလို့ပြောနေတဲ့အချိန်တုန်းကတော့ဘာတွေမှမသိဘူးပြောလို့သာပြောနေကြားနေရလုပ်နေရတာအခုတော့သဘောပေါက်ပလားသဘောပေါက်ပြီဆိုတော့မြင်နိုင်ကြတိုင်းနားနိုင်စားတိုင်းထိတိုင်းဒီတိုင်းကြံသွေးတိုင်းရှုမှတ်မှသာအကျိုးများမယ်ဆိုတာနားလည်ရတယ်ဒီလိုမဟုတ်လားအဲ့ဒါလိုနားလည်သဘောပေါက်တဲ့အတိုင်းအကျိုးများတဲ့များအောင်မြင်နိုင်ကြတိုင်းနားနိုင်စားတိုင်းထိတိုင်းဒီတိုင်းကြံသွေးတိုင်း ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ဟိုဘက်ဒီဘက်ရေလဲချက်နဲ့ကုန်းနဲ့မတင်လူပင်20နတ်20ပဲဝဲဝဲမမြုပ်ဆွေးမပုတ်တဲ့အတွက်သမ္မာဒိဋ္ဌိမခင်ရေရင်ကျော်မျောလို့နိဗ္ဗာန်တည်းဟုသောသမုဒ္ဒရာတို့စည်းဝင်နိုင်ကြပါစေ။သာသနာ့ နှစ်ဆန်းတရက်တနင်္လာနေ့1995ခုနှစ်ဧပြီလ18ရက်နေ့ညနေ4နာရီထိုးဖို့4မိနစ်လို့မှဘုန်းကြီးတို့တရားဝဲစသည်အဲတော့ဒါရုခန္ဓောပမတုဒေသနာတော်ဟုတ်ကဲ့လားဒီကနေ့1359ခုနှစ်ရဲ့နှစ်ဦးအဖြစ် ပူဇော်တိုက်သူကိုပူဇော်ရသည်တဲ့ဒါကတော့ပြောเสียမလိုဘူးဘုန်းကြီးတို့ပြိဿမကြာခဏရွတ်နေတာ ပူဇာစပူဇနေယာနာဧတံမင်္ဂလမုဒ္ဓမဟုတ်လားပူဇော်တိုက်သူဆိုတာဘယ်လိုပုံကိုယ်တွေတဲ့လဲယရနာသုံးမြာဆရာမိပါ ကျင့်သီလနှင့်ဂုဏကြည်သူတကြည်သူဟုရှိမှုကျေစုဖြောင့်ပြူစိတ်ဓာပူဇော်အကုလေးမြတ်ကိုရောပူဇော်ရခြင်းသည်လေဩတမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ဖရာတရားတန်ခါယရဏ၃ပါး ဆရာသမားမိဘပူဇော်တိုက်သူတွေတဲ့အကျင့်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေတဲ့သီလသမာဓိပညာဂုဏ်ခေါ်တဲ့ဂုဏဂုဏဆိုတာဂုဏ်ဂုဏ်ကြီးတဲ့ပုဂ္ဂိုလ်တွေတဲ့စိတ်ထားဖြူစင်တဲ့ပုဂ္ဂိုလ်တွေကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေစိတ်ထားဖြူတဲ့သူတော်သူမြတ်တွေဒီပုဂ္ဂိုလ်တွေဟာပူဇော်အပ်တဲ့ပုဂ္ဂိုလ်တွေပဲတဲ့အဲ့ဒီပုဂ္ဂိုလ်တွေကို ပူဇော်ရင် ကြီးပွားချမ်းသာကြောင်းမင်္ဂလာပဲတဲ့မင်္ဂလာဆိုတာသေသေးချာချာသိထားရဲ့နေရာတကာမှာမသုံးနိုင်ဘူးလားတချို့ဘုန်းကြီးများအဲ့ဒီချမ်းမြေ့မင်္ဂလာတွေကစာရီကြက်ထားပြီးတော့အဲ့ဒါသူတို့တရားဟောရတယ်ဘယ်အကြောင်းညာဟောဟောဒီထက်ကနေဟောလို့ရလို့သူတို့ဟောလို့မကုန်ဘူးတဲ့ဟုတ်လောက်ကြလား အတ္တသမ္မာပဏိတိသမိမိကိုနှင်းစိတ်ကိုအပြစ်ကင်းရာ၌ကောင်းစွာတည်ထားခြင်းအဲ့ဒီအိဗယ်မဟုတ်လားမိမိကိုယ်ကိုသရတရားမရှိရင်သရတရားရှိလာအောင်သီလမရှိရင်သီလရှိလာအောင်ပေကံလှူဒန်းလိုစိတ်မရှိရင်ပေကံလှူဒန်းလိုစိတ်ရှိလာအောင်အစရှိသည့်ဖြင့်အပြစ်ကမ်းနဲ့ကောင်းတဲ့ကုသိုလ်လုပ်ငန်း တို့၌သာမိမိကိုယ်နဲ့စိတ်ကိုတည်ထားခြင်းဟာအတ္တသမ္မာပဏိတိဟုတ်တယ်မလား ဩအဲ့ဒါထည့်ပြောသွားတယ်မဟုတ်လားအဲ့တော့သိထားပြီဆိုလို့ရှိရင် နေရာတိုင်းသုံးလို့မရဘူးလားရတယ်အခုလည်းပဲပူဇော်ပွဲဆိုတော့ပူဇာစ ပူဇနေယာနာနဲ့ပြောလို့ရတာပေါ့မဟုတ်ဘူးလားအဲ့ဒါကြောင့်မလို့အများသိတဲ့ပူဇော်တိုက်တဲ့ပုဂ္ဂိုလ်ကိုတော့တိတ်အထူးပြောမနေတော့အများမသိတာပြောခြင်းနဲ့အများမသိတာပြောခြင်းနဲ့ အစင်းစသာအာယုံများ၌ကင်းညာဒေါသကင်းမောဟလောဘကင်းရှင်းသူကင်းညာလောဘကင်းဒေါသမောဟကင်းရှင်းသူမကင်းသေးလည်းကင်းအောင်ပဲအမြဲအထောက်သူ ကိုယ်တွင်သဏ္ဍာန်ငြိမ်းအေးမှန်ဆဲတံသူစရိပြဝသူ ပူဇော်တိုက်လာ ပူဇော်ကြဗုဒ္ဓမိန်တော်မူဟုတ်ကဲ့လားအများသိသလားသိပါဘူးစာရွက်ကြည့်တဲ့လူမှပဲသိတယ်ကဲဆိုသမ်းမှာစဉ်းစားတာ သားပဲနော်ဘာလို့ရဆိုင်တယ်ပါလို့ဟုတ်ကဲ့လားတော်တော်ညံကောင်းတာအစင်းစသာအာယုံများ၌ကင်းညာရာကကင်းဒေါသမောဟကင်းရှင်းသူအစင်းမြင်ပြီဆိုလို့ရှိရင်အဲ့ဒီအစင်းနဲ့ပတ်သက်လို့ရာဂခေါ်တဲ့လောဘစိတ်တာယာနှစ်တဲ့တတ်မဲ့စိတ်လည်းမဖြစ်ဘူးတဲ့ဒေါသခေါ်တဲ့စိတ်ဆိုးစိတ်ပြက်လည်းမဖြစ်ဘူးတဲ့ မောဟခေါ်တဲ့အမှန်တဘာဝမသိတဲ့စိတ်လည်းမဖြစ်ဘူးဒါကြောင့်မလို့အစင်းမြင်မြင်အတန်ကြာကြာအနံ့အမွေမွေအရသာစားစားဘာပဲလုပ်လို့မြင်ကြားနံစားတွေ့သည်ဆိုတဲ့အာယုံ6ပါးနဲ့တွေ့လာတဲ့အခါမှာလောဘဒေါသမောဟမဖြစ်ဘူးတဲ့ကင်းနေတယ်တဲ့ဘယ်သူပြောတာလဲဆိုတော့ယဟန္တာယဟန္တာမဟုတ်ရင်ဒါတွေလုံးဝကင်းမှာမလား သို့တော်လည်းပဲလုံးဝမကင်းတော်လည်းပဲအခိုက်အတန့်ကင်းတာတော့မရှိနိုင်ဘူးလားအဲ့ဒါကဘယ်လိုပုံကိုယ်တွေလဲဘယ်လိုပုံကိုယ်တွေလဲမြင်နိုင်ကြားတိုင်းနားနိုင်စားတိုင်းထိတိုင်းသိတိုင်းကြံတွေးတိုင်းတတိမလဲရအောင်ရှုမှတ်နေတဲ့ယောဂီဟုတ်တယ်မဟုတ်လား အဲ့ဒီယောဂီဟာရှုမှတ်နေစဲမှထိုလို့ဆိုရင်အစင်းမြင်မြင်အတန်ကြာကြာ အနံ့မွေးမွေးရှုမှတ်တာရှုမှတ်နေမယ်ဆိုလို့ရှိရင်လောဘဒေါသမောဟဝင်ရလားမဝင်ဘူးအဲ့တော့လောဘဒေါသမောဟဒီအစင်းအတန်အနံ့ရတဲ့ဒီနဲ့ပတ်သက်လို့မဖြစ်ဖဲနဲ့လုံးဝအမြင့်ပြကင်းနေတဲ့ယဟန်သာလဲပူဇော်တိုက်သူ အဲ့ဒါလို့လုံးဝမกินသေးတော့လည်းပဲกินအောင် မြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းထီတိုင်းတီတိုင်းကြံတွေးတိုင်းရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာလည်းပူဇော်တိုက်သူယောဂီယဟန်တော်လည်းပူဇော်တိုက်သူယောဂီသီလရှင်လည်းပူဇော်တိုက်သူဟုတ်ကဲ့လားမကင်းသေးလေကင်းအောင်ပဲအမြဲအားထုတ်သူအဲ့ဒါအဲ့ဒီအချက်တည်းမဝင်ဘူးလား မကင်းသေးလေကင်းအောင်ပဲအမြဲရှုမှတ်သူ အထုတ်တယ်ဆိုတာရှုမှတ်တယ်မဟုတ်လားအဲ့ဒါလို့ရှုမှတ်နေတဲ့အခါမှာဆိုလို့ရှိရင်တော့လောဘဒေါသမောဟဆင်နေတော့မိမိရဲ့ကိုယ်တွင်တဏ္ဏခေါ်တဲ့စိတ်အစဉ်မှာဖြူစင်းမနေဘူးလားစိတ်အစဉ်ဖြူစင်းနေပြီဆိုလို့ရှိရင်သူပြုလုပ်မဲ့အလုပ်တွေကကောင်းတာတွေလားဆိုးတာတွေလား သူစရိုက်တွေပဲပြုမယ်ဒုစရိုက်မပြုဘူးဟုတ်တယ်မဟုတ်လားဒါကြောင့်ကိုတွင်တန်တန်ငြိမ်အေးမှန်စေတံသူစရိပြဝသူသူစရိုက်တရား7ပါးနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တဲ့ဘာကြောင့်လဲဆိုတော့ရှုမှတ်နေလို့ရှုမှတ်နေတဲ့အခါကျတော့ရှုမှတ်နေသေးမှလောဘဒေါသမောဟစိတ်ထဲမဝင်တော့ လောဘပြောဒေါသပြောမောဟပြောမလုပ်မပြောဘူးလောဘအလုပ်ဒေါသအလုပ်မောဟအလုပ်မလုပ်ဘူးဒီတော့သူစိတ်ဟာငြိမ်ပြီးတော့ငြိမ်အေးနေတယ်ဟုတ်တယ်မလားအဲ့တော့သူစရိုက်တရားတွေဖြစ်မနေဘူးလားဒုစရိုက်တရားတွေရှောင်ကျင်မိသားဖြစ်မနေဘူးလားအဲ့ဒီတော့စာကဧကနာယောဂီတို့ကိုစောင်းတာနဲ့တူတယ်နော်မနဲ့တော့တဲ့တယ်လား ဟောစောင်းတာမဟုတ်ပဲကိုတဲ့တဲ့ပြောလိုက်တာဟုတ်ကဲ့လားမကင်းသေးလေကင်းအောင်ပဲ အမြဲအထုတ်သူ ကိုတွင်တန်တန်ငြိမ်းအေးမှန်စေတံသူစရိပြေဝသူဒီတော့ဒါလို့ဆိုလို့ရှိရင်ကိုတန်ဖို့ကိုသိပြီလားသိပြီရှုမှတ်နေတဲ့ပုဂ္ဂိုလ်ရဲ့တန်ဖို့ဘလောက်ကြီးမားတယ်ဆိုတာသိပြီဘလောက်ကြအောင် ကြီးမားသလဲ ဟဲ့ပူဇော်တိုက်တဲ့အခြေအနေအထိတန်ဖိုးကြီးသွားပြီဟုတ်ကဲ့လားအဲ့ဒီတော့အမြဲမရှုမှတ်ထိုက်ဘူးလားရှုမှတ်ထိုက်တယ်နားမလဲဘူးဆိုလို့ရှိရင်တော့ရှုမှတ်တာအလကားလို့မထင်ဘူးလားဩလကားလှုပ်ရှော့အောင်မဟုတ်တာတွေလှုပ်နေကြတယ်မဟုတ်ဘူးလားနားလဲတဲ့လူကြတော့ရှုမှတ်တာတန်ဖိုးကိုသိတဲ့အတွက်နတ်တွေကတောင်ချီးကျူးပြောဆိုတယ်ဆိုမဟုတ်လား ဘယ်လိုများချီးကျူးပြောဆိုတော့ရှင်ယဟန်ဖြစ်လို့အာသီတွေဝင်ဘာပြောတာ ရှုမှတ်နေတဲ့အခါကျတော့ဗောဓိပက္ခိယတရားမဉ္ဇဉ်ရဲ့ဘက်တော်သားတွေအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍဖြစ်ပွားမနေဘူးလားဖြစ်ပွားနေတဲ့အခါကျတော့သူစိတ်အစဉ်ဟာညှဉ်းနှွမ်းနေမလားဖြူစင်နေဖြူစင်ပြီဆိုလို့ရှိရင်စိတ်ဓာတ်မငြိမ်းအေးပြီဘူးလားငြိမ်းအေးနေတယ်အဲ့ဒါကိုသိတော့နတ်တွေကကြည်ပြီးတော့ပြောပြီးပြောကြတယ်ဟုတ်တယ်မလား ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မဲ့ညံဘက်သားပွားများနေစဉ်မဲ့ညံဘက်သားပွားများနေစဉ်ဆိုတာဘာပြောတာလဲဘောဓိပက္ခယတရားတွေပွားများ အထုတ်နေစဉ်စစ်ပွဲဆင်နွယ်သူပဲလို့ပင်ဟောဒီဘုန်းကြီးဒီယောဂီဒီသီလရှင်ဒီကိုရင်ဘာလုပ်နေလဲစစ်ပွဲဆင်နွယ်နေတယ်ဘာကိုစစ်ပွဲဆင်နွယ်လဲ စစ်ပွဲဆွနေနေတယ်ဘသူတွေကပြောစစ်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်ဟုတ်သလားကဲတစ်ခေါက်ချပေးမယ်ရှင်ယဟန်ဖြစ်လို့အာသစ်တွေဝင် ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မဉ္ဉံဘက်သားပွားများနေစဉ်မဉ္ဉံ စစ်ပွဲဆင်နွယ်သူသူရွှင်မြူဒီချိန်ပင်သို့ဒီတော့ ဒီအတိုင်းဗောဓိပက္ခယတရားတွေပွားများအားထုတ်လို့မို့ကိလေသာတွေတဖြည်းဖြည်းနေပါနေပါရာက နောက်ဆုံးအရဟတမေညာအရဟတဖုညာရလို့ကိလေသာတွေအမြင့်ပြအကျွင်းအကြံမရှိအောင်ရှင်းသွားပြီဆိုလို့ရှိရင်စိတ်ဟာပိုးမဖြူစင်ဘူးလားအဲ့ဒါကိုပြောတာအစင်းစားသာအာယုံများ၌ကင်းညာရာကကင်းတော်သာမောဟကင်းရှင်းသူ အဲ့ဒီယဟနာပုဂ္ဂိုလ်ရဲ့စိတ်ထဲမှာအစင်းမြင်မြင်အတန်ကြားကြဘယ်လိုအာယုံနဲ့ပဲတွေ့တွေ့လောဘဒေါသမောဟဖြစ်သေးလားမဖြစ်တော့ဘူးကိလေသာအတော့ကုန်ခန်းသွားပြီဟုတ်တယ်မဟုတ်လားအဲ့တော့ကိလေသာအတော့ကုန်ခန်းသွားပြီဆိုလို့ရှိတော့ကသူအရဟတဖို့နန့်စံမြန်းမှုပဲရှိတော့တယ်မဟုတ်လားအဲ့ဒီပုဂ္ဂိုလ်ကတော့အပူဇော်အခန်းတိုက်ဆုံးပုဂ္ဂိုလ်ပေါ့ဟုတ်တယ်မဟုတ်လား ကဲအဲ့ဒီအပူဇော်ခံတိုက်ဆုံးပုဂ္ဂိုလ်ဒီထဲပဲနှစ်ယောက်ပါတော့မသိပါဘူးဖေရဒါမှန်တာပေါ့ဟုတ်ကဲ့လားတိတ်တိတ်ပါခြင်းပါနေမှာမဟုတ်လားအဲပါခြင်းပါနေမှာဒါဖြင့်အဲ့ဒီပုဂ္ဂိုလ်ကိုနတ်တွေကသိတဲ့အခါကျတော့မပြောဘူးလားပြောတယ်ဆိုရင်ဆိုသမ်းပါအောင် ထောင်ပုတ်ကလေးတွေချချပြီးတရားဟောရတာမကောင်းဘူးလားမကောင်းပါဘူးဗျာဘာကြောင့်ပါတယ်မမိလွယ်တယ်အေးအဲ့ဒါတရားနာပရိသတ်ဘက်ကအဲ့ဒါကောင်းတာပေါ့ဟုတ်လားတရားဟောဘုန်းကြီးဘက်ကဘာကောင်းလို့သက်တာပါလေဗျာဟုတ်ကဲ့လားနားရတယ်မဟုတ်ဘူးလားအဲ့တော့နှစ်ဖက်ကောင်းဆိုတော့ဒီနည်းဟာအကောင်းဆုံးနည်းပဲเนาะ နှစ်ဖက်အကျိုးရတယ်ဒီတော့အဲ့ဒါလို့အစင်စသာအာယုံများ၌ကင်းညာရာကကင်းတော်သာမောဟကင်းရှင်းသူဆိုတဲ့အပူဇော်အခန္ဓာဆုံးအခြေအနေရောက်အောင်ဆိုလို့ရှိရင်ဘာတွေလုပ်ရမလဲသီလဖြူစင်အောင် ထိမ့်ရမယ်တမာတိစိုက်တီးနေအောင် အားထုတ်ရမယ် ကိလေသာကိုဖောက်ခွဲဖျက်ဆီးနိုင်တဲ့ဝိပဿနာဉာဏ်မဲ့ဉာဏ်ဖူဉာဏ်မိမိတဏ္ဍဖြစ်ပွားအောင်ကြိုးစားရမယ်ဒီလိုမဟုတ်လားအဲ့ဒီအချက်၃ချက်ပိုင်ပြီဆိုလို့ရှိရင်ဖြင့်အပူဇော်ခံတိုက်ဆုံးဘဝမရောက်နိုင်ဘူးလားအဲဒါလိုရောက်တဲ့အခါမှာဆိုလို့ရှိရင်လည်းနတ်တွေကယောကြသည်ဟုတ်ကဲ့လားကိလေသာတိုက်ပွဲကိုဆင်နွှဲဖို့ပြင်စေအခါမှာလည်း ပြောကြသည်ကိလေသာတိုက်ပွဲဆင်နွယ်နေတဲ့အခါမှာလည်းပြောကြသည်ဟုတ်ကဲ့လားတိုက်ပွဲဆင်ပြီးလို့ကိလေသာကိုအောင်ပွဲဆင်ပြီးလို့ရဟတဖို့နန်းဆံမြန်းနေတဲ့အခါမှာလည်းပြောကြသည်အဲသလိုနတ်တွေပြောအောင်လူတွေကအိတ်နေရမယ်နော်ဟမ်မဟုတ်ပါဘူးဗျာမလုပ်อ่ะမပြတ်မလား မဉ္ဇဉ်ပတပွားနေရမယ်ဟုတ်ကဲ့လားပြင်းစေဆင်နွဲအောင်ပွဲချိန်တွင်သို့ ကပြန်ဆိုပြင်းစေဆင်နွဲအောင်ပွဲချိန်တွင်ပြင်းစေဆင်နွဲအောင်ပွဲချိန်တွင်နတ်တို့ပါရဲ့တော်ဝဲစီခြင်းတို့သာမင်းတို့ကိုယ်တိုင်ကိုခြင်းစဉ်လက်နဲ့ဆွဲတိုင်ပွဲကိုစီခြင်းဘာလက်နဲ့တွေဆွဲရမလဲ သီလလက်နဲ့တမာရီလက်နဲ့ပညာလက်နဲ့ဟုတ်ကဲ့လားသီလလက်နဲ့ကဘယ်လိုဖြစ်နေရမလဲတမာရီလက်နဲ့ကပညာလက်နဲ့ကဘာကိုခွဲဖြတ်တုတ်တရားမှာတော့ဟုတ်ကဲ့လားဆို ဒီတော့အဲ့ဒီဆောင်ပုတ်အားလုံးဟာပူဇော်တိုက်သူအဖြစ်ပို့တဲ့ဆောင်ပုတ်တွေမဟုတ်လားဒါဖြင့်အစအစဆောင်ပုတ်တော့မပါပါလားအစပါတော့ ပူဇော်ခံထိုက်ကြောင်းကောင်းသောအကျင့်လေဟုတ်ကဲ့လားအဲ့ဒါကြောင့်မလို့အပူဇော်ခံထိုက်ခြင်းရဲ့အဲ့ဒီလိုကျင့်ရမယ်ကျင့်ပြီဆိုလို့ရှိရင်အပူဇော်ခံထိုက်တော့မယ်